အဘောရိမြန်ဆရာတော်ဘုရားကြီးတတ္တသူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌25ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်တရားအားထုတ်တယ်ဆိုတာအရှိဝရှိတိုင်းပေါ်လွင်ထင်ရှားအောင်ရှုမှတ်ခင်ခြင်းပေးတာလေးကိုဆိုတာပါပဲဟုတ်ကလားလားဟိုတရားရှာတယ်သူစာလို့တော့ဓမေတကလို့ဆိုတာပေါ့လေ အင်းတရားရှာတယ်ဆိုလို့တို့ကျွဲပြောင်းနွားပြောင်းရှာတယ်လို့မဟုတ်ပါဘူးဟုတ်ကလားဟိုပွဲကြီးသမားနဲ့လည်းခဏခဏဥပမာပေးခဲ့ပြီပဲလေဟင်အဲ့တော့အရှိအရှိတိုင်းပေါ်ဝင်ထင်ရှားနေတာပါဟုတ်ကလားမှန်ပါပါဘာဖြစ်လို့လို့တို့ဆွဲသိက္ခာမရှိတာကိုရှိလို့ပြီးပြနေလို့ဟုတ်ကလားမှန်ပါပါဟင်ဆွဲသိက္ခာတို့ကိုမရှိတာကိုရှိလို့ပြနေလို့ ဟုတ်ကလားအဲသူပြတဲ့အတိုင်းနဲ့တို့လုပ်ခဲ့ရလို့ပင်မနာလည်းများလာအရာအဲပြင်မမှုကျိုးလုံမှုတွေကလည်းရည်တွက်နိုင်တော့ဟုတ်တယ်လားဟုတ်ကလားဟိအေးအဲ့တော့တို့အခုဒီရှုနေဆိုတာဟိုအရှိကိုအရှိတိုင်းပေါ်လို့ထင်ရှားချင်တာပဲလေဟင်ဟိုတရားသူကြီးဟိုအမှုစစ်တယ်ဆိုတာအရှိအရှိတိုင်းပေါ်လို့ထင်ရှားချင်တာမဟုတ်ဘူးလားဟင်ဟင် အရှိကိုရှိတိုင်းပေါ်လွင်ထင်ရှားခြင်းလို့တရားသူကြီးတရားသိသည်တို့ဒီမှာလည်းဒီတိုင်းပဲအရှိကိုရှိတိုင်းပေါ်လွင်ထင်ရှားခြင်းဟာဗျာဟုတ်ကလားဗျာဟင်အဲ့တော့အရှိကဘာတော့ငါမရှိဘူးမမြဲဘူးမကောင်းဘူးမပိုင်ဘူးဒါတယ်ဟဲ့မှန်ပါဗျာအရှိတရားကတော့ဒါပဲလေဟင်မှန်ပါဗျာအဲ့တော့သွဲသိက္ခာပါငါရှိတယ်မြဲတယ်ကောင်းတယ်ပိုင်တယ်ဒါသွဲသိက္ခာတယ်ဗျာမှန်ပါဗျာဟုတ်ကလား အဲဆွဲစိတ်ကတော့ငါရှိတယ်ဒီလိုပြောမှာပဲလေဟုတ်ကလားအဲတော့ငါမရှိကြောင်းသိအောင်တို့ကဒီအထိနဲ့အတိနဲ့ယုံနာနှစ်ပါးလို့လို့ကွန်တာခန္ဓာကိုယ်ပေါ်စိုက်ကြည့်တာတကယ်ဟုတ်ကလားဟင်အဲခန္ဓာကိုယ်ပေါ်စိုက်ကြည့်တဲ့အခါကျတော့လေခန္ဓာမှာယုတ်ခန္ဓာနာမ်ခန္ဓာနှမျိုးရှိတယ်တဲ့ယုတ်ခန္ဓာပေါ်စိုက်ကြည့်ရမှာတယ်ဟဲ့ဘာသောယုတ်ခန္ဓာတိဒုက္ခပေါင်းစုံတို့ရဲ့သူဝေရာဖြစ်ခြင်းကြောင့်တကြောင်ဟုတ်ကလားဗျာဟင် ပြီးတော့ထင်ရှားရှိခြင်းကြောင့်တကြောင်နဲ့ဟင်နံခန္ဓာဆိုတာယုံတစ်ခုထီမှထဟောတဲ့ဧည့်တယ်ပဲကွတေယုံယုတ်ကတော့ဖြစ်စီကြီးဆက်သနေတာထင်တယ်ဗျာဟင်ပြီးတော့ဒုက္ခမန္တမြလည်းဟိုကံဖြစ်စီမှုလည်းခန္ဓာကိုယ်ယုတ်ခန္ဓာမှာပေါ်မှာထင်တယ်ဟဲ့စိတ်ဖြစ်စီမှုကြီးရောဟင်ပြီးတော့ဥဒုဖြစ်စီမှုဟောဗျာအာဟာရဖြစ်စီမှုဟောဗျာယုတ်ခန္ဓာပေါ်မှာပေါ်နေတယ် ဟုတ်ကလားဗျာအေးအဲ့တော့သူတို့ ဖြစ်စည်းသလောက်ဒီမှာရုပ်ခန္ဓာကြီးပြည့်စည်နေသည်ဟုတ်ကလားဗျာအဲ့တော့ပြည့်စည်ရင်ဟိုတို့ဖြစ်စည်းတယ်ဆိုရင်တော့ဒါရရမှာပေါ့လေဟင်ဟိုဒါရတော့ဆိုရင်တော့ဟိုတစ်ဖက်နဲ့တစ်ဖက်ဟိုဖြစ်စည်းရင်ဒါရဆိုတာပေါ်သမီးပဲမဟုတ်ဘူးလားအဲဒုံနဲ့ဖြစ်စည်းဖြစ်စည်းဒါနဲ့ဖြစ်စည်းဖြစ်စည်းပေါ့ဒုံနဲ့ဖြစ်စည်းဒုဒ္ဒံရတော့ရမှာပေါ့ဒါနဲ့ဖြစ်စည်းဒါဒ္ဒံရတော့ရမှာပဲတင်လေဟိဟုတ်ဒါရရှိရင်ဝေဒနာပေါ်မှာပဲပေါ့ ဟုတ်ကဲ့ဝေဒနာပေါ်တာပေါ်သမျှဟာဒါရှိလို့ပဲထင်တယ်ဟဲ့ဟုတ်ကလားဟေးအဲ့တော့တို့ဟိုဒါဟာရှိဝေဒနာပေါ်မှာပဲအဲ့တော့အဲ့ဒီပေါ်တဲ့ဝေဒနာပေါ်မှာငါရှိမရှိငဲမဲမဲကောင်းမကောင်းပိုင်မပိုင်ဒါတို့သိချင်တာပဲအရှိအရှိတိုင်းသိချင်တာပဲဟုတ်ကလားဗျာအဲ့တော့တို့သအာထုတ်ကြဲကလည်းပြောခဲ့ကြပါတယ်တစ်ဖက်ကသွဲသိမ့်နဲ့ဒီဘက်ကမှတ်သိမ့်နဲ့ ဟုတ်ကလားစိတ်ကလေးလူပိုင်ကိုယ်ပိုင်လို့ပြီးတော့ဟင်ဟိုနယ်လူနေကြတာတယ်ဟဲ့ဟုတ်ကလားဟင်သူဆွဲသိတဲ့ကငါရှိတဲ့ငဲတဲ့ကောင်းတဲ့ပိုင်တဲ့ဒါတယ်ဟဲ့ဟင်အဲဒီဟာကိုတို့ယောဂီတို့ကမေ့မေ့ကြီးနေရင်သူကမေ့တော့သဘောကျတယ်ဗျာဟုတ်ကလားမေ့တဲ့ပုဂ္ဂိုလ်ကိုအဲ့ဒီဆွဲသိကအလွန်အားကိုးဗျာအလွန်ချစ်မြတ်လို့ဗျာဟင်မြောက်စားလိမ့်မယ်မြောက်စားလိမ့်မယ်မြောက်ပြီးစားမှာ ဟုတ်ဗျာဟေးကျွဲစိတ်သားမိမိနေသူကိုအလွန်အားကိုးဟုတ်ကလားမိသူရာသူပြောတယ်လို့ဖြစ်နေတာဟုတ်လားဟုတ်ကလားဗျာမိသူသားတယ်သူခိုင်းတယ်လို့ရတကူဗျာဟုတ်ကလားဗျာဟေးအဲ့တော့သူကဒီကျွဲစိတ်ကတို့ယောဂီတို့ဘက်ကသာမိမိကြီးနေရင်သူအလွန်သဘောကျဟုတ်ကလားဗျာဟေးဘာဖြစ်လို့တော့ခမားတို့အဲ့လိုမိသူတွေများလာရင် သူကအဝိဇ္ဇာနိုင်ငံတည်ဆောက်ခြင်းလို့ဟင်သူ့နိုင်ငံကအဝိဇ္ဇာနိုင်ငံတယ်ဟဲ့ဟုတ်ကလားဗျအဲဒုဘက်ကဒီအင်းဘာတော့ဖျားရှင်ရဲ့အဆုံးမခံယူမဲ့သားတော်တမီးတော်များကြတော့မှတ်စိတ်နဲ့သွားမှာထင်တယ်ဟဲ့မှန်ပါဗျာဟင်အမှတ်စိတ်နဲ့သွားရမယ်အဲ့တော့မှတ်စိတ်ကမမေ့တဲ့ယောဂီကိုအလွန်အားကိုးဟင်ဟုတ်ကလား အဲသူသူမသိတော့ကိုမမေးမလျော့မပေါ့မဆတယ်နဲ့ဟိဟိမေးရဘူးတဲ့ဟုတ်ကလားလျှော့နေတယ်ခတ်တင်းင်းလေးပါတဲ့ဟုတ်ကလားရေရေလေးတင်းင်းလေးကြည်သားမလို့ဆိုလို့တဲ့ဟုတ်ကလားမပေါ့နေတဲ့ဟုတ်ကလားမှန်ပါဗျာဟိအဲအခုကောင်းမိမဲ့ဒီကနေ့အရှင်မိမဲ့လက်ထံမှာပေးနေတယ်လေဟုတ်ကလားမှန်ပါဟိဟိုနေဖို့လာတော့မတိကြရှိရမယ်တေဖို့တိကြတယ်လေ ဟုတ်ကလားဒါတော့ပေါ့မနေနဲ့ဟုတ်ကလားရားတော့ကလေးဟုတ်ကလားတို့ရှိခကြီးဒီသွားနိုင်မှာသွားနိုင်အောင်ဟုတ်ကလားပြီးတော့ဆမနေနဲ့တဲ့ဟုတ်ကလားဟင်စောဒီလူဟုတ်ကလားမောဒီလူဟုတ်ကလားဆမနေပါနဲ့တဲ့စောစောမှုကြီးစစ်လိုက်ပါလားမောမောမှုကြီးစစ်လိုက်ပါလားဟုတ်ကလားဗျာဒီဆမနေပါနဲ့တဲ့အချိန်ဟုတ်ကလားအဲ့ဒါမမေ့မလျော့မပေါ်မဆ သူတို့တင်နေအဲ့ဒါနဲ့အညီဟိုလိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်ကိုမှတ်စိတ်ကအလွန်အားကိုးတဲ့ဗျာဟုတ်ကလားဘောင်းတော့အဲ့လိုပုဂ္ဂိုလ်မျိုးသာသူဖော်ထုတ်ပြမယ်ဟာကိုတလီတကားနဲ့လိုက်နာပြီးကြည်မှာမို့တဲ့လားဟုတ်ကလားဗျာအဲ့တော့ဒီနေရာမှာကိုယ်ဘက်ကမှတ်စိတ်ထင်တယ်ဟဲ့တော့မှတ်စိတ်ကဝိဇာနိုင်ငံတော်တည်ဆောက်ဖို့ထင်တယ် ဟင်သို့မဟုတ်အနာတနိုင်ငံတော်တည်ဆောက်မှတင်တယ်ဟဲ့သူဘက်ကစွဲစိတ်ကအဝိဇ္ဇာနိုင်ငံတော်တင်တယ်ဟဲ့ဟင်ဟုတ်ကလားဗျာသူကအတ္တနယ်ပယ်တည်ထောင်လို့ဟုတ်ကလားဟင်သူကအတ္တဝါဒနဲ့အနာတဝါဒဟုတ်ကလားပြီးအစိုးရတစ်ခုတည်းရင်တော့ဝါဒတစ်ခုတော့ကြီးညာရမှာလားဟဲ့အဲ့တော့အတ္တဝါဒနဲ့အနာတဝါဒမဟုတ်ဘူးလားဟုတ်ကလားဟိဒီလိုဆိုရင်ဒီနှစ်ခုဟာတဲ့နယ်တော့ဆိုင်ကျင်ပက်ဆိုင်ကျင်ပက်ဆိုင်ကျင်ပက်ဘယ်လောက်ဆိုင်ကျင်တော့ဟင်အာကာနာကြီးကူ ကန့်လန်ကြီးတော့မလုပ်ပါနဲ့ဗျာကြောင်းမြန်ပြောပြီးကြတာမှာအာကန့်လန်ကြီးဆန်းဆန်းနေတယ်ဆိုဘယ်ဘက်ကကန့်လန်တာတော့အာတို့ယောဂီတွေကကန့်လန်ဖြစ်နေတယ်တူပါတယ်ဟင်ဟင်အဲ့တော့ဆန်းကျင်ဘက်ကကြောင်းမြန်ကိုဆန်းကျင်နေတယ်ဟုတ်ကလားဗျာအဲ့တော့ဆန်းကျင်နေဆိုရင်တော့ယောဂီတို့ဘက်ကမှတ်စိတ်ကိုသုံးရင်ထိုးသိသိရင် तू ကဟင်တွဲသိကခုခံလိမ့်မနော်အသားတကြီးတော့ခမားတို့ကိုရှောရှူရှူတွားပွင့်ပေးလိမ့်မယ်ထင်မှု ဟုတ်ကလားဗျဟင်ဟင်အလွယ်တကူတော့ခင်ဗျလက်နဲ့ချလိုက်မထင်ဘူးဟင်ချဘူးထင်တယ်အချဘူးတူပဲဟင်ဟင်ခုကမှာပဲဟုတ်ကလားဟိအေးဒုဘကဟိုမှသိဘကထိုးဖောက်ရင်သူခုကမှာနေမှာဟုတ်ကလားတကယ်လို့တို့မှသိဘကပြောညရင်တော့သူကထိုးသိပြန်ထင်လိမ့်မနော်ဟုတ်ကလား အဲကိုဘက်ကသာညာနေတာသူ့ဘက်ကကြတော့ညာလိမ့်မယ်ပြင်တော့ပေအောင်တတ်မှာခင်ဗျားတို့ဟုတ်ကဲ့သူ့ဘက်ကသာထိုးသိစေရင်တော့ဟင်ပေပြီးသာမှတ်တော့ခင်ဗျားတို့ဟုတ်ကလားဗျာအဲ့တော့ဒီနေရာမှာတို့ဆွေးနွေးဖို့အသွားနဲ့အတားဆိုတာလေးဒါဆန့်ကျင်ဘက်ထင်တယ်ဟဲ့အသွားနဲ့အတားဆိုတာပေါ်လာတယ်ဟုတ်ကလားဗျာတို့စာလို့တော့အသွားကိုဆန်လို့စကားပြောတယ်ရှုမှတ်မှုကိုလေ ရှုမှတ်ဆင်ခြင်မှုကိုသာလို့သာခုယောဂီတို့သုံးနေတာအဲ့ဒါသာဟုတ်ကလားဟင်ပါဠိလိုတော့သံပေါ့လေဟုတ်ကလားယောဂီတို့နေကြတော့ရှုမှတ်ဆင်ခြင်မှုဒီလိုပဲပြောရမှာတယ်ဟင်အဲ့တော့ဒီဘက်ကသံရှိရင်ဟုတ်ကလားဟိုတို့အတားဘက်ကလည်းရှိလိမ့်မယ်ဟုတ်ကလားဗျာဟင်သူ့ကြတော့တို့ကနိဝရဏလို့ပါဠိလိုသုံးတယ်ဗျာအတားအသီးပေါ့ဗျာဟင် နင်းအသားကွာအတီးပဲမဟုတ်ဘူးလားဟဲ့ဒါမို့နိဝရဏကွာအဲသူ့နောက်မှာကိလေသာတွေတပုံတစ်ခေါင်းပါဟုတ်ကလားဒီအသွားဖြစ်တဲ့သံဘက်လေဟိုအမြတ်တရားတွေဖြစ်တဲ့ဘူဘူစင်မဲ့ကင်းအကုန်ပါဟုတ်ကလားသူ့သူနဲ့သူပဲလေဟင်အဲသူဟာသူဟာသဘောတူဟာသူဟာသူ့သူနဲ့သူတောက်ဖွဲ့ပြီးဝင်နေကြမှာပဲလားဟုတ်ကလားအဲ့တော့ဟိုဘက်ကလည်းအတားဆိုတာနိဝရဏလို့စာလို့သုံးမှာတရားဟုတ်ကလားဟိ သူ့ဘက်ကကြည့်ရင်တို့ကံလို့ပဲပြောကြတော့ဒီဘက်ကဆံဒီဘက်ကကံဖြစ်မှာပေါ့ကွဟုတ်ကလားအေးကိုပြုခဲ့တဲ့ကံတိုင်းဒီမှာလာဆွဲဆွဲနေတာတင်ဟဲ့ဟိုကံပြုတော့ငါလည်းငါရှိတယ်နေတယ်ကောင်းတယ်ပိုင်တယ်အဲဒီယုံကြည်ချက်နဲ့လုပ်ကြတာမဟုတ်ဘူးလားအဲ့တော့ဒီဘက်ကကံအုပ်စုလို့ပြောလို့ဟိုဘက်ကကံအုပ်စုလို့ပြောလို့ဟင်အဲ့လိုဆိုကောင်းမတယ်ဟဲ့အဲ့တော့တို့ယောဂီတို့လက်ထဲမှာအများရှိတာတော့ကံအုပ်စုရှိမှာပါလေဟင် ဟင်စာပြီးပြည်တယ်ခေကြလည်းဓာနဲ့ပြည်တယ်လည်းကြတာဟိုးဗျဟုတ်ကလားဗျာဟင်အဲ့တော့ကောင်းစုပဲရှိမှာပဲအဲ့တော့တို့ဒီအတားဘက်ကဘသူတီတုံးကာမိသန္တပါဠိလိုလေဟင်လူကျင်စိတ်ကိုဆိုလိုတာပါဗျာဟင်လူကျင်သန္တာကိုပါဠိလိုကာမိသန္တဟုတ်ကလားမှန်ပါဗျာဟင်ဒါလည်းဟိုအတားဘက်ကခေါင်းဆောင်လို့မှတ်ထားသူ ခေါင်းဆောင်ခေါင်းဆောင်ဟုတ်ကလားသူရွာတဲ့စကားပြောရင်တော့ထုတ်စီးတိုးတဲ့နေရာခေါင်းဆောင်ဆိုရှိတယ်ထုတ်စီးတိုးတာလည်းအသွားနဲ့သားတယ်ဟဲ့သူမဟုတ်အတိုးနဲ့စီးတယ်ဟဲ့ဟင်အတူတူပဲဟင်အသွားနဲ့သားဆိုတာနဲ့အတိုးနဲ့စီးတူတူပဲဟုတ်ကလားဗျအဲ့တော့အဲ့ဒီကာမစ္ဆန္ဒရှိတယ်လို့နောက်ကဗျာပါဒဆိုတယ်ရှိဟုတ်ကလားဗျာပါဒဆိုတာနှလုံးမသားမှုဆိုလိုပါဗျာအကုန်လုံးပေါ့လေ ဟင်းအာမလို့အာမရမို့မခံကြည့်မခံတာမှုအကုန်လုံးအဲ့ဒါပြပါတာတဲ့ထည့်လိုက်ဟုတ်ဟုတ်ကလားဗျာပြီးတော့ဌိနမိတ်တပါဠိလိုပြောတာဗျာဗမာလိုတော့ထိုင်မှန်းမျိုးပြင်းရင်မှုဟုတ်ကလားဒါကဟိုထိုင်မှန်းပြင်းမှုဆိုတာဒါတဲ့အတိုင်းပြောတာပါဗျာဗမာလိုပြောရင်တော့ဟိုပါပေါ့လေစိတ်တကြဆင်းမှုပြောမှာပေါ့ဟုတ်ကလားဟင်အာမပါတော့ဘူးတင်လဲဟင်စိတ်တကြဆင်းမှုလေဟင်လုံးချင်ကန်ချင်စိတ်နေတာကိုဌိနမိတ်တပြောရမှာပါ ဟုတ်ကလားထိုင်မှန်မှုပြင်းမှုဆိုတာလှုပ်ချင်းကင်ရင်သိနေတာမဟုတ်ဘူးလားဟုတ်ကလားပြီးတော့တို့နံပါတ်၄ကြတော့ဥဋ္ဌိစ္စပုဂ္ဂုစ္စဟဲ့ဥဋ္ဌိစ္စဆိုတာပြောင်းလဲမှုဟုတ်ကလားဟိဟင်ပုဂ္ဂုစ္စဆိုတာဘူပန်မှုဟုတ်ကလားဟင်အဲ့ဒါနံပါတ်၄ဟုတ်ကလားကာမိဌာနရဲ့နောက်လိုက်တီလို့မှတ်ခဲ့ဟုတ်ကလားပြီးတော့ဝီတိကိစ္စဟုတ်ကလားခြိတုံချတုံစိတ်ကိုဆိုလိုသည်ဒုရစိတ်ကိုဝီတိကိစ္စလို့သုံးဟုတ်ကလားဒါတို့ဘယ်ဘက်ကတော့ဟိ အတာဘက်ကအတာဘက်ကအတာဘက်ကပောက်ကလာအခီဘက်ကပောက်ကလာအဲတော့ဘုရားတရားတော်ကတော့အကုန်လုံးတလောကလုံး32ပုံလုံးရှိသမျှကိုပဲဥတီဟောထားတာပါအင်းတို့ကတော့อืมမင်းသိသိခံတော့စောင်းပြောမှာပါလေဟင်ဟင်တရားသမားဆိုတရားသမားနဲ့ပတ်သက်တာပြောရမှာပေါ့ ဟုတ်ကလားအဲ့တော့လာကတိကတရားလူကျင်လို့တရားလူကျင်စိတ်နဲ့လာတာထင်လားဟင်ငါတရားရအောင်ငါတရားလူကျင်လို့ဒါကသာလာမှာအဲ့တော့အသွားနဲ့လာသလားအသားနဲ့လာသလားဟုတ်ကလားဟင်ဟင်အဲ့တော့အသားကိုခေါ်လာတယ်ခမများတို့အဲ့တော့အဲ့ဒီလူချင်းစိတ်ကြီးနဲ့လှုပ်တော့ကျွတ်တို့ရင်ပြောတဲ့အတိုင်းဆို ဘဝင်ငြိမ်ပါမလားစိတ်သောထိုင်ကြပါမလားဒီလိုဆိုကာယဝိဝေကပူခိမ့်ငြိမ်ပါမလားဒီလိုဆိုစိတ်တဝိဝေကစိတ်သောခိမ့်ငြိမ်ပါမလားအဲရိုးရင်းဆံကထဲမှာအမှုပေါ်ရုံးထုံးဆံပဲတော့မှရှိဘူးဟုတ်ရိုးရင်းဆံကတဲ့ဘသူတရားခါမှလို့ပြောလို့ဖမ်းလို့မရသလိုပဲဒီမှာလဲဘုံမမငြိမ်တော့တာအဲတာကြီးကိုမရရခေါင်းလာလို့ဟုတ်လားပေပြီးတေပြီးမခံစိတ်ကြီးနဲ့လုံမယ် ပြာပါဒထင်တယ်ဟဲ့ဟင်ဟိုတန်တရားကတော့သူပြဟိုမှတ်တော့တော့ပြနေတာပဲလေဟင်ချုပ်ွယ်ထဲမှာဟင်ဝင်လာမှတ်တော့ဘယ်လိုပြတော့အဲထွက်တာမှတော့ဘယ်လိုပြတော့ဒါတရားမဟုတ်ဘူးလားဟဲ့တရားပဲဟေးပြဟိုသူမှတ်တော့တော့ပြနေတာပဲလေဟင်ဟုတ်လားစိတ်ထိုင်မကြတဲ့ယောဂီဟိုခန္ဓာကိုယ်ကဘာပေါ်မှာတော့အဝေဒနာပေါ်မှာပေါ်ဗျာအဲမဝေဒနာဆိုတော့ရမ်းတုတ်တာဘယ်ဝေဒနာတော့ အဲနာရာကျင်နာပေါ်မှာပေါ့ဗျာအဲစိတ်ထိုင်မကြတာရင်စိတ်ထိုင်မကြတဲ့ပုဂ္ဂိုလ်ရဲ့ဟွာလေလက်ဆောင်လက်ဆောင်ရလဟွရလရလဟွဟင်စိတ်ထိုင်မကြလေသူကရော့များများစပါဦးကြော့ဝါဝါကြီးတုံးပါဦးလာမယ်ဟုတ်ဗျာအဲ့ဒါဖွားပဲတော့ဖွားပဲတော့ဟုတ်ကလားဗျာအဲ့ဒါနာတော့လေနာတာလေးကလေနာเจ้าကိုနှိမ့်နေနေကွက်ကနေပေါက်ကနေပြားနေတာပဲလေတရားကတော့ဟင်ဟင် ဟိုမတရားဘက်ကမပြတဲ့အချိန်မှရှိပဲနဲ့တခုမဟုတ်တခုတော့ပြနေမှာပဲဟုတ်ကလားဗျာအဲပြနေပါဗျာခန္ဓာဖြစ်စဉ်ကြီးလေသို့တော့ဒီလောက်တွေ့တာနဲ့ခင်ဗျားတို့အားရသလားတရားကိုတရားလို့ခေါ်ထင်သလားတရားတရားလို့မှထင်ပဲနဲ့ဟာကြီးပဲဗျာဟောဗျာခင်ဗျားတို့စောင့်ပြောတယ်ထင်လို့လားဟင်တရားတရားလို့မှထင်ပဲနဲ့ ဟုတ်ကလားဗျဟင်အဲပြနေတာပဲဟိုကတော့တို့တော့ဓာတွေ့တာလည်းတရားမထင်တော့ကြော်ပြီးတော့ပဲအာမရနဲ့ကုံပေညှက်ညှက်တလုံမရလုံပြီးထင်တယ်ဟိဟင်ဟင်အဲ့တော့လူချင်းစိတ်ကြီးသလောက်ဟိုဘက်ကမခံရင်စိတ်နဲ့လုံနေပြီဟုတ်ကလားဗျာအဲ့တော့မခံရင်စိတ်နဲ့အဲ့လူကြီးအဲတင်းပြီးညှပြီးပေးပြီးချုပ်ပြီးလုံတော့ဘဝင်ကငြိမ်ရောလာရပါပါ ဟင်အဲဘဝင်မငြိမ်နှလုံးအိမ်လည်းပုတ်ပွက်ဆူနေမှာပဲလေဟုတ်ကလားဗျာအဲ့တော့နှလုံးသွေးလည်းဘယ်လိုမှကြည်နိုင်ဘူးမကြည်ဖြစ်ဖြစ်တယ်ဘယ်လိုမှနေနိုင်ဘူးဗျာဟုတ်ကလားဗျာအဲမြင်နိုင်ဘူးဗျာနေနိုင်ဘူးဗျာဟင်ဟင်ဘာလို့ဘူးဗျာဟင်ဘာလို့ဘူးဗျာဟုတ်ဗျာဟင်ဟုတ်ကလားဟင်ဟုတ်ကလားဟောဖះဟောတဲ့ဘာမှမရှိဘူးဆိုတာဒါများလေလားဟုတ်ဟုတ်ကလား ပုဂ္ဂလာရဲ့ဟဲ့သုံးညတသွားတာထင်လေပုဂ္ဂလာဗျာဘာတွေ့ဘူးဗျာဟိုနှလုံးအိမ်မှာဒီဟိုငြိမ်မမငြိမ်တော့တာကြီးအကြည်တမှမပေါ်တော့တာကြီးပုဂ္ဂလာဒါကခင်ဗျားတို့တထိုင်နေဖြစ်တာလားဟင်တရေတင်ဖြစ်တာလားဟုတ်ပါဘူးဘယ်နည်းရှိသွားပါတော့ဟင် အဲရွတ်20ရှိသွားပါလေအဲတော့ဘယ်ဘယ်တော့ကြည့်ကြည့်ဒါပြီးတော့ထူပါဘူးကွာဆိုတော့စိတ်ဓာတ်ကကြာသွားတယ်အဲတော့ဘယ်နဲ့တော့ထိုင်မိုင်မှုပြင်းမှုပေါ်မလာဘူးလားလာပြီးနံပါတ်3ဟုတ်ဗျာထိုင်မိုင်မှုပြင်းမှုကြီးနဲ့ဟုတ်ကလားဟင်ဟိုတော့ဟာလာဟိုမနေ့နဲ့ပြောရင်၄နာရီ6နာရီ7နာရီ12နာရီအဲ့ဒီချင်းကြဟိုခုဦးကြီးနဲ့သုံးကလည်းဖိုးတကူဗျာ ဟင်အဲ့တော့သူငယ်ဆုံးထိုးလို့တာလားအားတာထင်တယ်ဟင်လေးနာရီထိုးလဲခုဦးကြီးငယ်ဆုံးကထိုးလာဒေါမ်ဒေါမ်နဲ့ဟင်အဲ့တော့ဘယ်နဲ့လို့စိတ်ပါလဲပါပေါ်ပေါ်ပေါ်ပေါ်ပါပါတော့လားဟင်တော်တော်လည်းလည်းပဲလားတန်ခိုးကဘုံကြီးပေါ့လေပေါ်ပေါ်ဟင်ဟင်လန်လန်ဆန်ဆန်တက်တက်ကြွကြွမဟုတ်ဘူးလားဟာဗျာဘယ်လိုတော့ဗျာဟင် အောက်မအဲ့လိုဖြစ်လာတော့တော့ကတော့ကဲအနေရာပြောင်းလို့မှတယ်နဲ့တရားကဲဟင်ဟင်အနေရာတော့ပြောင်းတော့ကနီးပြီးတယ်နဲ့တရားတို့တော့ဟင်တော့ကတော့ဖြစ်လာပြီလေဟင်ရှေ့ကတော့နေရာပြောင်းရကတော့နီးပြီးတယ်မပြဟင်အမပေးစနစ်နဲ့ကနေရာတွေပြောင်းရမယ်ဆိုဘယ်လိုနေကြမလဲလားဟင်ဟင်ထိုင်နေပြင်းလို့ဆိုတာပေါ်လာတယ်ဟုတ်ကလားဗျာဘောင်းတော့လူကျင်စိတ်အာမရစိတ်နဲ့လောက်တဲ့ပုံကိုယ်ဒီဟုတ်ကလား စိတ်လည်းဘယ်လိုမှရှင်နေတော့ဘူးလေနှုံနေပြီကိုယ်လည်းနှုံနေပြီဟုတ်ကလားတမင်းမြင်ပေါ်မယ်အဲ့ဒီပေါ်လို့ဘယ်လိုမှမရလေလေတင်းလုံလေလေတင်းလုံလေလေပြန်လေလေပဲဟင်ဩဒိတာဆိုတော့ပြန်သိပေါ်နိုင်ဘူးလားဗျာဟင်အဲ့ဒီချိန်ကြရင်ဩဒိတာပေါ်လို့နောင်တာလည်းပေါ်နိုင်တယ်ဟင်ငါဘယ်တုံးဘယ်တုံးကတာဘယ်လိုလုပ်ခရရင်ကောင်းတာဖြစ်ခဲ့ရင်ပေါ့လေ ဟုတ်ကလားအဲမကောင်းတာဖြစ်ခဲ့ရင်လည်းဘယ်တုံးဘယ်တုံးကငါဘာဟိုဟိုလုတ်ခဲ့မိလို့ဟင်အဲ့ဒီတုံးအဲ့ဒီတုံးကသာမလုတ်ခဲ့မိရင်လေဟောနောင်တစိတ်ပါဒါကလည်းစိတ်ကိုခလောက်ဆန်တော့မယ်သွားလန်းကိုသွားခွင့်မရအောင်လေဒီဖြစ်စဉ်လေးတိုင်းကောင်းအေးစိတ်ထိုင်ကြကြနဲ့ရှုခွင့်မရအောင်ကိုဟောနောင်တစိတ်ကလည်းတို့ဆွဲစိတ်ကနေတော့ဟင်ခလုတ်တော့မယ် ဟုတ်ကလားဗျာဟင်ဒါကောပေါ်နိုင်ဘူးလားဟဲ့ဒါလည်းပေါ်မှာပဲဟင်ပေါ်နိုင်တာလားပေါ်တာလားပေါ်တာပါဟာဟုတ်ကလားဗျာကဲနောင်တသိကလည်းပေါ်မှာဗျာကြမ်းစိတ်ရှိသလောက်နောင်တသိဝင်တာပဲလေပါပြီလို့တော့အဲ့ဒီကြမ်းစိတ်ပြီးအစွဲဆွဲရပါတာတယ်နဲ့ဟဲ့အတိတ်အတိတ်အတိတ်ကကိုလုတ်ခဲ့တဲ့ဘက်အစွဲရှိရာဟောသူဆွဲခေါ်မသွားဘူးလားဟင်အစွဲရဆွဲခေါ်လိမ့်မယ် ဟုတ်ကလားဗျာအဲ့တော့ဆွတ်ပေါ်မှာပဲအဲ့တော့ပြောင်းသိချင်းရင်ပူသိတဲ့ပေါ်မှာပဲဟင်နောင်တသိဆိုတာသူ့နောက်ကကူပြုချင်းကြတာပြန်အာရုံပြုပြီးတော့မကောင်းသိဝင်နေတာလေစိတ်နှလုံးမသားရတာကိုဆိုလိုတယ်ဟုတ်ကလားဗျာအဲ့လောက်ဒီအခြေအနေဖြစ်လာရင်ငါဖက်ပြီးအာထုတ်လို့ဖြစ်နိုင်ပါမလားဒွိဟာလေးလေဆွဲသိကြလာတော့မယ်ဟင်အဲအဲ့လောက်ဖြစ်ရင်တော့ဟိုလက်ဆောင်လေးရဟော လက်ဆောင်အထုပ်ကသေးသေးဖြစ်သွားလားကြီးကြီးဖြစ်လာမလားနာကျင်ကြိုက်ခဲမှုပါလေလေဟင်လက်ဆောင်ကပစ္စည်းလေးကလေဟင်ဟင်အကြီးကြီးဖြစ်လာမှာဗျာပြီးတော့မထိုင်ထိုင်မမှန်ကြနေဘူးသူကလာမိတ်ဆက်ပြီးထင်တယ်ဟိဟုတ်ကလားအထိုင်မမှန်ကြနေဘူးသူကယုံလာတော့မှထင်တယ်ဟိကြာတော့ခမရတော့ငယ်ကြောက်ကြီးဖြစ်နေပြီထင်တယ်ငယ်ကြောက်ကြီးဗျာဟင် ဟိုသူကမှမလာသူတို့ကိုကဟိုလှမ်းပြီးဖိတ်နေတို့ဟင်လာတော့မှဆမားရဲ့လာတော့မှဆမားရဲ့ဟင်အဲ့တော့လာတော့မှဆမားရဲ့ကိုလာကိုလာဗျာခင်ဗျာဟုတ်ကလားဗျာအဲ့လာတော့မှပဲအဲ့တော့ဝေဒနာကလည်းဆောင်းဟိုငါကြည်ကြည်ကြည်ကြည်လာอืมဒီတိုင်းဆိုရှေ့ဆက်လို့လို့မှဟင်ဟင်ဟင်ဟင်ဒီလိုဆိုတရားကရာပုံမှလာအောင်မှခင်ဗျာ အော်မဲဒါရင်ကသူပြလာတာပြီးတယ်อืมဘယ်တော့ငါနာငါမဲ့ဒါဖို့ဒါလောက်ထလောက်ပါလိမ့်မတုံးငါဒီဘဝတော့ဗာမဲ့နေတော့ဝေးပါပြီထင်ပါရဲ့လာမခနာတို့ဟုတ်ဗျာဟင်သွဲသိသွဲသိရဲ့လေပါမှုလာမဗျာဟင်ဟင်ဒီငါးခုတစ်ခုမဟုတ်တစ်ခုတော့လာမတင်တယ်ဟဲ့လာပါဗျာအဲ့ဒီတစ်ခုမဟုတ်တစ်ခုဘယ်ဟာခုခုစိတ်စိတ်ကတော့ကောင်းဆောင်ပူပဲထင်တယ်ခင်ဗျားတို့ကဟောစိတ်စိတ်လွတ်လို့လား လူချင်းစိတ်လွတ်လို့လားလွတ်ပါဘူးလားဟင်ဟင်ဒီတရားရလို့စိတ်လေဟုတ်ကလားအဲဒီကရေဟိုရလို့စိတ်နဲ့လွတ်လို့ရတာမှမဟုတ်တာတောင်းခင်ဗျားတို့ပါတော့ဟိုလုံကြီးပြောင်းပြန်လာဖို့ခဲ့ပါလေအမျိုးပြောတာလေဟင်ရွာတွေကတော့လူချင်းစိတ်အာကြီးမှရတာလေဟင်ဒီကလူချင်းစိတ်မရှိမှဟုတ်ကလားတို့ဒီကတတိနဲ့သွားမှတယ်ဟဲ့အဲတော့ယောဂီတို့ကလာကြတဲ့ကဟုတ်ကလားအသွားကြီးကိုခေါ်လာသလား အသားကြီးကိုခေါ်လာတာလားဟုတ်ကလားဗျာဘယ်လိုတော့ငါသွားရင်တားပိတ်ကြဆံပါလေအသားကြီးခေါ်လာတော့ဘာလို့ခေါ်လာတာတော့ခင်ဗျားတို့ဟင်ငါသွားမိတ်ကြရင်တားပိတ်ကြဆံမှာပေါ့ဒီလိုပြောမလို့ခေါ်လာတာလားဟင်ဟဲ့ဘာပြုတ်ဖို့ခေါ်လာတာလားအာမတိမတိမုန်းလားဗျာခင်ဗျားတို့ဟင်ဟင်အဲ့တော့လာကြတဲ့ကကျွတ်တို့ကအသွားခေါ်လာတယ် ဟုတ်ကလားဟိဟိကြွာထဲမှာကတော့တနေ့တာရွာပဲကြည့်လိုက်ပါနှုတ်ထခြင်းကစားပြီးလူချင်းစိတ်နဲ့စားတယ်ထင်ဟိဟိအဲလူချင်းစိတ်ရှိတော့တောကကောင်းရှိဘူးလားဟိအဲသူတို့နဲ့ဟိုဘဝင်လေးကိုလှုပ်ပြီးတော့ဟိုနှလုံးသွင်းပွက်ပွက်ဆူအောင်လှုပ်ပြီးတော့ဟိနှလုံးသွင်းဖြုံးပြီးတော့တို့လှုပ်ကိုယ်နဲ့စိတ်လှုပ်ရှားပေးရတယ်ဟုတ်ကလားဒီကားများဆိုရင်တော့တခါတည်းစက်ကိုနှိုးပြီးတော့ဒိုင်ဖတ်တက်မောင်းတယ်လို့ဆွဲစိတ်ကအဲ့ဒီနည်းနဲ့တက်မောင်းခဲ့တာထင်တယ်ဟုတ်ကလားဒီကြားထဲမှာ ကိုလိုတယ်လို့မရရင်ဟောမခံရင်သိဝင်မူလားဟိအဲကိုလိုချင်တာလက်လို့ဆုံးရှုံးရင်ဟောမခံရင်သိဝင်မူလားဟိအဲမခံရင်သိဝင်တော့ပြိုင်စိတ်တင်လည်းဟောမလုပ်ခဲ့ရဘူးလားအဲတော့တနေကုန်ဖဖမောတော့ညကြတော့ထိုင်မင်းပြင်းဟူသွားပြီဒီနာမိတ်တာဝင်တော့တာထင်တယ်ဟိဟုတ်ကလားအဲ့ဒီတနေကုန်အဲ့ဒီ ဟိုခုနသွေးပွက်ပွက်ဆိုအောင်လုပ်နေတဲ့ပုံကိုတရားသည်ပြန်စိတ်ကောမရှိနိုင်ဘူးလားပြီးတော့ကိုထင်းတို့ဖြစ်မလာရင်ဒုရစိတ်ကလေးရောအဲ့ဒီမှာကောဖြစ်နိုင်ဘူးလားအဲ့တော့ရွာထဲမှာဒီအတော့ဟိုအတန်းငါးမျိုးကိုမသုံးတဲ့နေ့ရှိသေးလားအတုံးမချတဲ့နေ့လေအမျက်ရှိနေတယ်အဲ့တော့ရွာသုံးကြည့်သေးလေးဘာတော့ယောဂီတွေနတ်တလူလာတော့သူများခိုးမှဆိုလို့ယူလာတာထင်တယ်ဘာလို့ဖို့ယူလာတာဟင်ငါမရှိတော့များ ဟင်သူများများဝင်ခိုးမှဖြင့်ဟိုယူလာတာလားဘာဖြစ်လို့တော့ဟာအာဒါရင်မတိတာကိုသိအောင်ပြောတော့ဘယ်တော့မှာပေါ့ခင်ဗျားတို့ဟင်ဟုတ်ကလားဗျာဩတတလုံးလုံးထားတဲ့ပြည်စီလေးဗျာနှမျောစရာကြီးဟင်အာဟုတ်ပါဗလားဗျာဟင်ဟင်ဟုတ်ပါမလားဗျာ ဟင်ကျုပ်တို့တော့နှမျောတဲ့ထင်တာပါပဲဟင်ရွာတဲ့ကြရင်မလိုခြင်းလိုခြင်းစိတ်မှမရှိရင်ဘယ်လိုလုပ်ပြီးရွာတဲ့ကြပြောင်စီးပွားလုပ်မလို့များတော်နေရွာလုံးကွက်တွေပြက်ကုန်မယ်ခင်ဗျားတို့ဟင်ဟင်ဟုတ်ကလားခင်ဗျားတို့ဓာကြီးကုန်ပဲလိုက်ရွာကြဘယ်လိုလုပ်ပြီးတော့စီးပွားရှာတော့မလို့ဟင်ဟိုဗျာအဲ့ဒါတမျိုးရအောင်မချမ်းတော့ ရှာထားခြင်းလေးတယ်ကြည့်ကြအဲ့ဒါလည်းတစ်မျိုးပေါ့တယ်ကနပိဋကကြီးလေးတော့ပေါ့တာကြီးဆရာအဲ့ဘယ်တဲ့တော့တို့တော့ကောဟင်ဟင်အဘယ်ဘယ်တော့ပြေတော့မှာတော့ခင်ဗျဒီကဖြတ်ဟိုပြစ်ထားခဲ့ရင်ခင်ဗျဟိုကြရှိမှမမဟုတ်တော့ပဲနဲ့ဟုတ်ကလားဟင်နဲ့ဘယ်တော့ပြေတော့မှာတော့ခင်ဗျလုတ်ကြောမယ်ရွာထဲမှာဒီကရိယာလေးနဲ့ရှားနေရတာလေဟုတ်လားလဲလို့တဲ့ပုဂ္ဂိုလ်လဲလို့ကရိယာရှိမှလေပြန်လုပ်လို့ရတာ ဟုတ်ကလားဗျအာလောက်အာလောက်ကြရောပဲဗျာကြဗျာတို့ဟင်နှမျိုးဗျာကြီးဗျာကျုပ်တော့မပြစ်ချင်ပါဘူးဟင်ဒါလေးတော့နည်းနည်းလေးတော့စောင့်ထားကြင်တာမတုံတော့ဟင်အော်မဟုတ်ကလားဗျာအဲအဲ့ဒါအတားဆိုခင်ဗျားသဘောပေါက်ဟုတ်ကလားတရားဟိုတို့ဘဝင်လေးငိမ့်စိတ်ကလေးထိုင်ကြဟုတ်ကလားဗျာစိတ်ကလေးထိုင်ကြတာနဲ့ခေါင်းလေးအေးလာဟဲ့အင်းခေါင်းလေးအေးလာတာနဲ့ပူလေးကငြိမ်သွားပြီထင်တယ်ဟဲ့ ကာယဝိဝေကာအဲ့ဒီခါကျမှတို့စိတ်ကလေးရဟိုနှလုံးအိမ်လေးရလည်းငြိမ်းပြီးတော့စိတ်တဝိဝေကာထင်တယ်ဟိမနောရှိတက်ကလေးပေါ်ရမှာဒီလိုဖြစ်အောင်လုပ်ရမှာလေဟုတ်ကလားအရှိကိုအရှိတိုင်းသိကျင်ဒီလိုဖြစ်ရမှာကိုအဲ့ဒီလိုဖြစ်မှာဆိုလို့ကိုဟိုဘက်ကအတာဘက်ကမရှိကိုအရှိတိုင်းပြခြင်းတော့မွေနောက်ပြရမှာလေသူဘက်ကတသုတဟွန်းဟုတ်ကလားအတာဘက်ကတောင်းကတော့မွေနောက်ပြရမှာလှုပ်ရှားပြရမှာ ဟုတ်ကလားစိတ်ကိုတခါတည်းကိုယ်နဲ့စိတ်နဲ့ကိုတခြားစီပြောင်းသူကတောင်းယူပြီးလုပ်ပေးရမယ်ဟုတ်ကလားဒါမှ तू ခိုင်းနေမလို့ခိုင်းလို့ရမှာပေါ့ तू ပြောတယ်လို့ပြီးမှာပေါ့ဟုတ်ကလားဗျာအဲ့တော့အတားဘက်ကတော့အတားတောင်းသူတောင်းဝန်သူ ကြည်လိမ့်မယ်ဟုတ်ကလားတို့အသွားဘက်ကအသွားတောင်းဝန်ကြည်ဖို့ပဲရှိဟုတ်ကလားအဲ့တော့ယောဂီတို့ကအသွားနဲ့အတားနှစ်ခုရှိတယ်တဲ့ငါပြီးဘယ်ဘက်ဘက်လိုက်မလဲဆိုတာဒါသာသင်သားထားဟင် ယောဂီတို့ကတော့တစ်ဖက်ဖက်တော့လိုက်ရတော့မှာကျွန်တော်။ဘောင်းတော့ဒီမှာကအတိုက်ခံဖြစ်နေပြီကို။ဟုတ်ကဲ့ယောဂီတို့ကတူတဲ့ကို။ဟိုကအတိုက်ခံကနှစ်ပင်ကွဲနေပြီကို။ဟုတ်ကဲ့တစ်ဖက်ဖက်တော့လိုက်ရမယ်။အဲ့တော့တို့အသွားပဲကြတော့နေတိုင်းဖာကတဲ့ကခုချိန်ထိတော့ပါတော့ဝင်တဲ့ထွက်တဲ့ဒါလေးထင်တယ်ဟဲ့။ဒါလေးကိုတို့ကပွားဖို့တတိလို့ပါတာတံပေးတာပါလား။ဟုတ်ကလား။ဝင်ပဲလို့နေတယ် ဖက်ဘယ်လိုနေကြလဲနာပြီးွားလေးကာပြီးအောင်းမိတ်နေတာလေးကိုအောင်းမိတ်တတိထင်တယ်ဟဲ့အောင်းမိတ်တတိဆင်ရင်တတိလို့တို့ဒီလိုလေးတတိလေးနှလုံးကိုပါပြန်ပေးထားတယ်လေသူ့ကိုပဲသူကသာလို့တုံတော့ပါဗျာဟုတ်ကလားပါဠိလိုသံပေါ့လေဗမာလိုတော့ပြင်အတားတွေကိုရှုံ့မြိုက်ဖြက်ဖြစ်ပြမှာဟင်သာနာဟောကိလေသာယတိတိသာနာပါ ဟေးကိလေသာဆိုစိတ်ကူပူပါဒိတနှိမ့်သက်တတ်တရားကိုကိလေသာလို့သုံးတာဟုတ်ကလားဟဲ့ဟေးဟုတ်ကလားဟဲ့ပြီးတော့စိတ်ကိုညင်နွမ်းအောင်လှုပ်တတ်တာဒါလည်းကိလေသာတယ်နဲ့ဟဲ့ဟေးသူစင်တောက်ပနေတဲ့စိတ်ကလေးညင်နွမ်းအောင်လှုပ်တာကိလေသာဟုတ်ကလားအဲ့ဒီသိညစ်စရာတွေစိတ်ပူစရာတွေအတွေးတွေအပြေးတွေကိုဟုတ်ကလားတွေးခွင့်ပြေးခွင့်မရအောင်အဟောင်းကိုလေခုနကတို့ လောင်မြောက်ဖြစ်ပြီးပြမှာထင်တယ်အတိတ်အာယုန်တွေတိုက်လာတဲ့တော့အတိတ်အာယုန်တော့ကပါလာတဲ့ကိလေသာလည်းလောင်မြောက်ဖြစ်ပြီးပြမှာထင်တယ်ဟဲ့အဲ့တော့တို့ငငယ်တုန်းကပေါ်ပြအခုတော့ဟိုမရှိတော့ပါဘူးတို့တောเจ้าကြီးမှာသွားမကြီးပင်နေလွန်ပေါ့ဟုတ်ကလားဟဲ့အဲမကြီးပင်နေလွန်ပေါ်တော့ဖောင်းမင်းများဆိုလို့ရှိရင်ဖောင်းလေလေးတိုက်တလောက်မကြီးရွက်တယ်တော့တခွာွားထင်တယ်ဟဲ့ဟုတ်ကလားဟင်ကျော်ဟောင်းနေတွေးကုန်ပြီဟုတ်ကလားဘာဖြစ်လို့တော့ရွက်သေးအစားထိုးတော့မှာမို့ ဟုတ်ကလားဗျအေးအဲ့ဒီခါကျတို့ကျောင်းသားတွေကဟိုအဖိနေကြတပြည့်လှဲရတကူဗျကျောင်းသားတွေကိုရင်လေးပေါင်းဆိုတော့ဥပုပ်နေဥပုပ်တွေလာရင်စိတ်ဟိုနေရာလေးပန့်ရှင်းနေမှာစိတ်ပန့်ရှင်းမှာမို့ဟုတ်ကလားဗျအဲ့တော့တပြည့်လှဲရတယ်အဲမနဲ့ဆိုလှဲပြီးဟုတ်ကလားဟိုအဟောင်းနေဟုတ်ကလားအဟောင်းနေလှဲတယ်ဗျာအဲဒီကလဲတာလဲနေတာရှိတာလဲ နောက်ကလည်းအပေါ်ကလေတိုက်တော့တဖြုတ်ဖြုတ်ထင်တယ်ဟင်ရှေ့ကုန်းလှဲနေနောက်ကတဖြုတ်ဖြုတ်ပြအဲနောက်ပြန်လဲတော့ရှေ့ကတဖြုတ်ဖြုတ်ပြဟုတ်ကလားဒီနာလဲတော့ဘေးနဲ့ဝဲနေရာကလည်းတဖြုတ်ဖြုတ်ခဲပြဟုတ်ဗျာတခါတော့ရွက်6တီဟိုတို့သွားသွားပြီးတော့အမိုက်ပုံပုံရပါတယ်မနိုင်တဲ့အချိန်ကျတော့အဲ့ဒီပုံအ6တီကိုမိရှုပ်ပြရတယ်ဖောင်းနေလေမနေမနေမိရှုပ်အော်မိရှုပ်ဟုတ်ကလား အတိတ်တစ်ခါပြန်ပုံမိရှုအဲ့လိုလုပ်ရတာဟုတ်ကလားဟဲ့အဲ့လောက်ထိလုပ်ပါတယ်ဇန်ဆိုတာအဲ့ဒီတိုင်းပဲလေတို့မှာဟောဟိုအတွေ့တွေကဟင်ရှေ့မှနေနောက်ကထင်တယ်ဟဲ့နောက်မှနေရှေ့ကထင်တယ်ဟဲ့တခါတလေဝဲကရာကကောဟဲ့ဟင်ဟုတ်ကလားအတွေ့ဆိုတာအဟောင်းတွေကိုဖော်ထုတ်တွေးတာထင်တယ်ဟဲ့အဲ့ဒီအဟောင်းဖော်ထုတ်တွေးတာလေကြိုက်လို့ဆွဲတဲ့အဆွဲတွေးထင်တယ်ဟဲ့အဲမကြိုက်လို့ဆွဲနေကြတဲ့အဆွဲတွေးကောဟဲ့ ပြီးတော့မတိလို့ဆွဲနေတဲ့အဆွဲတွေးတွေဟောဟိအေးအဲ့ဒီဟိုတို့ခံစားခဲ့တုန်းကအမှုမဲ့အမှတ်မဲ့နဲ့ခံစားခဲ့လို့ဆွဲကြနေတာတွေဟိအဲ့ဒါကရွာသေးတုန်းကတော့တဲမထင်ရှားဘူးမှတ်မှတ်ဖို့ထင်ရှားဟုတ်ကလားရွာတဲ့တုန်းကတော့လက်နှီးစုပ်ကိုဗျလက်နှီးစုပ်ဦးမဲ့ပြီလို့ပဲသိလိမ့်မယ်တော့ဟုတ်ကလားဒီမှာကြတော့လက်ကင်ဘဝကိုဗျဟင် ချွေဒီလေးနည်းနည်းသွန်းနာနဲ့ဟဲ့ပေမာတယ်လေဟိသိနိုင်တယ်အဲ့တော့ဒီဟောင်းတွေကလည်းတဖွာဖွာဖြစ်နေမှာဗျာအတိတ်အာယုန်ညာကောဟိုမြင်ရကြရတကားငါဘောက်ကတို့လာပြီးအမြဲတိုက်နေတာတယ်လေဟိအာယုန်ကမတိုက်တဲ့အချိန်ကောရှိသလားဗျာမတိုက်တဲ့နေ့ကောဗျာဟဲ့သူကလည်းအမြဲတိုက်နေတာပဲဟုတ်ကလားယောဂီတွေထိုင်းနေရင်ထိုင်းနေတဲ့အချိန်မှာဘယ်သူနဲ့မှမတိုက်တော့ပညာနဲ့တင်မှာတော့တိုက်ကိုတိုက်ဟုတ်ကလား အဲတိုက်မှာပဲအာရုံများလဲအမျိုးမျိုးတိုက်မှာပဲလားဟုတ်ကလားအဲ့ဒါဒီကိုခုနကိလေသာစိတ်ညစ်မပါရအောင်တတိလေးကဖယ်ထုတ်ပြင်မှာတယ်ဟဲ့ဟင်သွဲစိတ်ကိုလုံးဝဝင်ခွင့်မရအောင်ဟုတ်ကလားဗျာအဲ့ဒါကိုဟိုဖယ်ထုတ်ပြင်နေတာကိုဇံလို့သုံးတယ်ဗျာယောဂီတို့မှတ်နေတဲ့တတိကိုပွားဖို့မှုတတိကိုပြောတာပါဗျာဟုတ်ကလားအောင်းမြင်နေတဲ့တတိကိုပဲပြောတာပါဗျာဟုတ်ကလားဟင်အဲ့ဒီသံမှာ တို့တပြည့်စည်းမှာအင်္ဂါ၅ချက်ရှိတယ်လို့တာမှာလည်းအင်္ဂါ၅ချက်ရှိတယ်လေတပြည့်စည်းမှာအယိုးလည်းရှိတယ်ထင်တယ်ဟဲ့အဖမ်းလည်းရှိတယ်ထင်တယ်ဟဲ့အခွေးလည်းရှိတယ်ထင်တယ်ဟဲ့ပြီးတော့အယိုးကွတ်တဲ့ကျိန်ကွတ်လည်းရှိတယ်ထင်တယ်ဟဲ့ဟုတ်ကလားဟဲ့အဲ့ဒီမှာဟိုတပြည့်စည်းဆိုတဲ့နေရာမှာဟို၅မျိုးပေါင်းထားတဲ့အစိပ်ပိုင်း၅မျိုးပေါင်းထားတာတခုကိုတပြည့်စည်းလို့ခေါ်တယ်လို့ဟုတ်ကလားဒီခံဆိုတာလဲသူက၅ခုပေါင်းထားတယ်တို့ဒီတတိလေးတစ်လုံးတည်းမှာပါပဲ ဟုတ်ကလားတတိလေးတစ်လုံးတည်းမှာပါပဲ၅မျိုးရှိပါဗျာဟုတ်ကလားအဲ့တော့တို့ဝင်တယ်မှတ်လိုက်သလားဝင်တော့ဘယ်လိုမှတော့ဝင်တယ်လို့ပဲထွက်တော့ဟောထွက်တယ်လို့မှာမှာအဲ့ဒါမျိုးတာကတတိယတောင်မဟုတ်လေအတိယတောင်တို့ကအမှတ်ကဝင်တယ်ထွက်တယ်မှတ်ဘူးလားအဲ့ဒီမှတ်တာကိုသာလို့ဝိတက်လို့တော့ဟုတ်ကလား ဝိတက်ကပါအထူးကြံစီစဉ်တုံးတပေးနေတာကြံစီစဉ်သားပေးနေတာဟုတ်ကလားဘာဖြစ်လို့တော့အာယုန်နေအများကြီးတဲကကိုတိကျင်တဲ့အာယုန်တစ်ခုတည်းထင်ရင်ကြီးပေါ်လာအောင်လို့ပေါ်လွင်ထင်ရှားခြင်းလို့လေအဲ့တော့တို့ဒီဟိုယောဂီတို့ထိုင်ပြီးတော့မှတ်နေတဲ့အချိန်မှာကားတန်နေလူတန်နေလည်းကြားမှာပါလေအဲအတန်အာယုန်လည်းတိုက်မှာပါပဲဟိုနှာခေါင်းကလည်းပိတ်ထားလို့မရတော့နှာခေါင်းကလည်းအနံ့အာယုန်ကလည်းတိုက်မှာပါပဲဟုတ်ကလားပြီးတော့ခန္ဓာကိုယ်မှာလေနှင့်တကွ ဟုတ်ကလားပြင်းများနဲ့တကွစာပဲအတွေ့အာရုံနဲ့တိုက်မှာတယ်ဟဲ့အဲ့ဒီအာရုံတွေအများကြီးတဲကနေပြီးတော့နာဝနဲ့လီနဲ့တိုက်ခိုက်တဲ့နေရာမှာဟုတ်ကလားနာဝကကာယပတာရယုတ်တယ်ဟဲ့အိုးလီလေးကဖုထဘဝါရောဆိုလာတွေ့တဲ့ဟိုအတွေ့အထိတယ်ဟဲ့သူတို့နှစ်ခုတိုက်ခိုက်တဲ့ကြားမှာဟိုဖြစ်ပွားလှုပ်ရှားနေတဲ့အတွေ့အာရုံဆိုတာရှိလိမ့်မယ်တို့ဟိုပြီးကြတဲ့ရက်တွေကသူနုခဲ့တဲ့အတိုင်းကိုဟိုဘက်ကန်းနဲ့ဒီဘက်ကန်းရှိရင်ကြားမှာဟို တို့ရည်စည်းကြောင်းဆိုတဲ့ရည်နှမ်းရှိတယ်ဒီလိုပြောကြတာတယ်လေဒီမှာလဲအတွေ့ဆိုတဲ့ဒီဘက်ကနဲ့ဟိုဘက်ကဟင်ဟိုဟိုဘက်ကအတွေ့တင်တယ်ဟိလေပေါ့ကွယ်ဟိုဘက်ကလေဆိုတဲ့ဟိုဘက်ကနဲ့နာဝဆိုတဲ့ဒီဘက်ကတင်တယ်ဟိဒီနှစ်ခုကြားမှာဖွာဖွာလေးရိပ်နဲ့ရေလှိုင်းနဲ့တူတဲ့အတွေ့အာရုံရှိတယ်လေဒီအတွေ့အာရုံလေးတစ်ခုတည်းထင်ရှားလာအောင်လို့ဒီတတိကတွန့်တင်ပြီးနေတာဝိတ္တရဲ့တာဝန်တို့နေတိုင်းပြောနေကြဆိုအပြင်ပွားဖို့မှုတတိယတာဝန်တင်တယ်ဟိ ဟင်းအာယုံนี่အများကြီးတက်ကနေပြီးတော့တခုတည်းတော့အာယုံပေါ်လွင်ထင်ရှားလောက်အောင်တယ်လေဟုတ်ကလားအဲဒီပေါ်လွင်ထင်ရှားလောက်တော့ဘာလို့နေသလိုရှုပွဲနဲ့မှစိတ်တက်အောင်လုပ်ပေးတာတင်လေဟင်ချိန်ကိုက်မိအောင်အဝင်နဲ့အမှတ်ဟုတ်ကလားအထွက်နဲ့အမှတ်ချိန်ကိုက်မိအောင်တင်လေအဝင်နဲ့မှကလေးတွဲနေအောင်ဒီလိုတင်လေအထွက်နဲ့မှကလေးတွဲနေအောင်ဟုတ်ကလားဒါဝိတက်တော်ကိုခေါ်တယ်ဟုတ်ကလားဒါလေးကအဲအဲ့လိုဝင်နဲ့မှအထွက်နဲ့မှ အဲတွဲသွားလို့ရှိရင်ရည်စည်းကြောင်းလေးတွေ့လာမယ်တင်လေဟိဟင်ပထမတော့တွေ့မှာတင်လေဟိနောက်မနောจิตတအားကောင်းလာလို့ရှိရင်မြင်းကိုလာမယ်တင်လေတွေ့ရုံနဲ့မကမြင်းကိုလာဟုတ်ကလားဗျာဒါမနောจิตတအားကောင်းမှတင်လေမနောจิตတအားမကောင်းရင်တော့တွေ့ရုံနဲ့ပြီးလိမ့်မယ်တင်လေဟိဝင်ဘယ်လိုလေးထွက်ဘယ်လိုလေးအေးဒီငွေဒီဒီလိုတင်လေဟိဟုတ်ကလားလှုပ်ပြီးဒါတော့ပါမတင်လေဟိဒါအတွေ့အာရုံအတွေ့ပဲတင်လေဟိ ဟေးဟောမနောจิตအကောင်းလာရင်မင်းကိုလာမယ်အဲ့တော့ရှုွက်နဲ့မှားစိတ်ကိုတို့ထမ်းမိအောင်ကိုဒီပွားပို့ဖို့တတိဆိုတော့ဝိတကတောင်းယူနေပါလေဟုတ်ကလားဗျာဟေးတို့ဟိုဘက်ကတော့အဲဒီကဝိတကရှုတဲ့တိုင်းအတွင်းကအောင်းမိမှုတတိပါသလားဗျာဝင်ပဲလို့နေတယ်လေထွက်ပဲလို့နေတယ်လေဟောဟေးဟုတ်ကလားလားတို့တို့ ဥပမာပေးရလို့ရှင်လူတယောက်စကားပြောရင်နားကနေပြီးတော့ကြားသိမှုတွေရှိတယ်ထင်တယ်သူပြောတာဘာလဲဆိုတာအထဲကဆင်ញင်မှုတစ်ခုရှိတယ်ဒါမှလည်းဒီလိုစကားအရှိအမင်းမောက်တဲ့တယ်ဒါလီသေးနေတာဒါအမှန်ဆိုတာသိနိုင်တာကဒီအတွင်းကအောင်းမမှုတတိထင်တယ်အဲ့ဒါဝိသနာပဲလေအောင်းမမှုတတိစာဟိုတို့တို့အမြဲတမ်းပေးနေကြတော့အောင်းမမှုတတိမဟုတ်လားဟင်ဝင်ဘယ်လိုနေတယ်ထွက်ဘယ်လိုနေတယ်အောင်းမိနေတယ်ဟာလေအဲ့ဒါကိုဝိသရာ ကပ်ပြီးသုံးတတ်တယ်လို့ဘာသာပြန်မှာဇာနဲ့ကြတော့လေဟင်အဲသူကဘာလို့ကပ်ပြီးသုံးတတ်ပေးနေရသလဲဆိုတော့ဒီတို့ဝိတက်ကတွန်းတင်ပေးလိုက်တဲ့အာရုံလေးကိုပျောက်ပြတ်မသွားအောင်ဟုတ်ကလားဟင်ဝိတက်ကတွန်းတင်ပေးလိုက်တဲ့ဒီအတွေ့အာရုံလေးရှိတယ်ထင်တယ်ဝင်လေဝင်လေလေးလေဟင်ဟိုလေနဲ့နာဝကြားမှာဟင်တိုက်ခတ်မှုကြောင့်ပေါ်လာတဲ့အတွေ့အာရုံလေးထင်တယ်တို့မို့ထင်းတဲ့မိနဲ့တိုက်ခိုက်တော့ပေါ်လာတဲ့မိကိုလို့ ဟုတ်ကလားဒါလေးပေါ်ပါရဲ့အဲ့ဒီပေါ်တာလေးကိုဒါလေးကိုစိုက်လိုက်မှတ်တသူ့ကြည့်တဲ့တွေ့နေအောင်ဟုတ်ကလားဒီဝိစာရာကတ်တုံတပေးရတယ်ဟုတ်ကလားဝိတက်တာဝန်ကတခုတည်းသောအာယုံပေါ်လွင်ထင်ရှားလောက်အောင်ကြိုးစားပေးနေတယ်ဒီဝိတာရကအဲ့ဒီဝိတက်ကြိုးစားပေးတဲ့အာယုံလေးကိုပျောက်ပြက်မသွားအောင်ကပ်ပြီးပုတ်တပေးနေတယ်ဟုတ်ကလား အဲ့တော့ယောဂီတို့ဒီနေရာဥပမာပေးရရင်အိမ်တော်တအိမ်တော်မှာဟိုစီးပွားရှာတဲ့လင်နဲ့စီးပွားကိုရာပြီးသားစီးပွားထိမ့်သိမ့်ဆောင်ရှောက်တဲ့မရနဲ့တူလို့ထင်တယ်ဟင်ဝိတက်ကစီးပွားရှာပေးသူနဲ့မတူဘူးလားဝိစာရကရာပြီးသားစီးပွားမပြောက်ပြောက်အောင်ထိမ့်သိမ့်ပေးသူနဲ့မတူဘူးလားအဲ့ဒီနေရာမှာဝိတက်ဆိုတဲ့ဟိုအင်ရှင်ယောက်ျားကဘလောက်ပဲစီးပွားရှာပေးနေနေအင်ရှင်မကလက်ဖွာရင်ဟောဟဲ့ အိမ်ရှင်မကရတဲ့စီးပွားကိုမယိုသေးရင်ရောသူမနိုင်ဘူးဟုတ်ကလားအဲအိမ်ရှင်မဖြစ်တဲ့ဝိစာရကကသုံးတမှုအားကောင်းတယ်သို့တော့ဝိတက်ဘက်ကဟင်မမတ်တလက်မတ်တလက်နဲ့ဟင်လေယောက်ျားစီးပွားရှာဖြင်းရင်ရောဟိသူမိပါမလားအဲသူမိနိုင်ဘူးသူတို့နှစ်ခုဒီအရေးကြီးဆုံးပဲဒီနေရာမှာဝိတက်ဒီအိမ်အောင်ဦးစီးခေါင်းဆောင်အသွာဘက်ကလေ ဟုတ်ကလားဟိအသွားဘက်ကခေါင်းဆောင်ဟုတ်ကလားဟိုဘက်ကဒါဘက်ကကာမိဌာနရှိတယ်လို့ဒီမှာလဲဝိတက်ဒီခေါင်းဆောင်ပဲဟင်ခေါင်းဆောင်ကောင်းဖို့လွန်လို့ထင်ဟိဟုတ်ပါဗျာဟင်ခေါင်းဆောင်ကောင်းတယ်လို့နောက်လိုက်ဖြစ်တဲ့ဟိုတို့ဝိသရာကောလိုတယ်ထင်တယ်ဟိဟုတ်ပါဗျာအဲအဲ့တော့ဝိတက်ကလည်းဝင်မလွတ်တန်းထင်တယ်ဟိထွက်မလွတ်တန်းထင်တယ်ဟိဟင်နာရာကြတော့ကောဟင်ဟာလွတ်သိချင်တာလားဘာတော့ကြွားနာရာကြတော့ ဟင်အဲမလို့တောင်းသူပိုးနာမှာပေါ့ဗျာတို့ယောဂီတွေတချို့ရောက်တယ်လို့ပေါ့ကြိုက်ကြက်နာလာတော့တပြီတော့နှာခေါင်းကြီးရွှေ့ရှူလိုက်ဟင်ဟင်ဘယ်ဟာပေါ်လာလားမလို့တာဟုတ်ကလားဟင်နာရင်နာတာလေးတို့ပြောတဲ့ခေါင်းအေးစိတ်ထိုင်ကြကြတရားသူကြီးစိတ်လေးဟင်ဝိတကနာတယ်နာတယ်တင်ပြီးမှထင်တယ်အဲဝိသရာကဘယ်လိုနာတယ်သူဟာလေခေါင်းအေးအေးလေးနဲ့ကပ်ပုံးပပေးနေရမှာဒါမှလားတို့မနေ့ တနည်းဆွေးနွေးခဲ့ကြတဲ့အတိုင်းဒီ live ဆိုတဲ့ဖြစ်စဉ်ပေါ်မှာထင်တယ်ဟိသူမို့အရင်ကအရင်ကဆွေးနွေးခဲ့တဲ့အတိုင်းလည်းဆိုဖြစ်ပြက်ဆိုတဲ့မက်ခင်လမ်းပေါ်မှာထင်တယ်ဟိဟုတ်ကလားဗျာအဲအတမ်းမပေါ်မှာပေါ့ဘယ်နေရာဖြစ်ဖြစ်သူတို့ကအရေးကြီးဆုံးပဲဟိဝိတ္တနဲ့ဝိသရလင်မယားပဲဟင်ဟင်အိမ်အောင်တဲ့အိမ်အောင်ထူတော်နဲ့နေရာစီးပွားဖြစ်ဖို့တထေးဖြစ်ဖို့လင်မယားကသူတို့နှစ်ယောက်ပဲဟုတ်ကလားဗျာအဲ့တော့ဝိတ္တကလည်းအဲတွင်တွင်ခုနကပြောလို့အာယုံတစ်ခု ကိုရှုလို့တဲ့အာယုံတစ်ခုတည်းတည်းပေါ်လွင်အောင်သူကလည်းအများအားတွန်းတင်ပေးနေရဝိသရာကလည်းဟိုဝိတက်တွန်းပင်လိုက်တဲ့တွန်းတင်ပေးလိုက်တဲ့အာယုံကိုပျောက်ပြက်မသွားအောင်ကပ်ပြီးတော့ပုတ်တပ်ပေးနေရမှာအဲဝိသရာအာကောင်းမှထင်ရှားတဲ့ထင်ရှားမှာမဟုတ်ဘူးလားဝိသရာအာမကောင်းတဲ့အတွက်ခင်ဗျားတို့ထင်ရှားဟိုဒီဘောနေတဲ့ထင်ရှားမှုလေးဝိတက်တွန်းတင်ပေးပေးနေတာလေးဒီပင်နဲ့တစ်ဖြည်းဖြည်းနဲ့မှိန်ကြနေတယ်လာပြီးစိတ်ခံနေတဲ့မှာလေအဲ့တော့ဝိသရာအာကြနေတာမဟုတ်ဘူးလားဟုတ်ကလား ဒီဘူတံဘူတတော့ပတ္တိဆိုရထင်ရှားစွာဖြစ်ပေါ်တာကိုထင်ရှားတဲ့ထင်ရှားအောင်ဆိုဒီဝိသရာရဲ့တောင်းဝန်ထင်တယ်သူကြောက်ပြမသွားမှဒီဝါကထင်ရှားတာမဟုတ်ဘူးလားအေးဗျာဒီနှစ်ခုအားကောင်းလာလို့ရှုွက်တဲ့ဘယ်ဟာပေါ်လိုက်ပေါ်လိုက်ဟိုနာရာရှုခြင်းသလားဟုတ်ကလားဗျာဟင်းဝင်လေထွက်လေရှုခြင်းသလားအောက်ပိုင်းတော့ဒါပေါ့လေအထက်ပိုင်းကျတော့ကြားဒါလေးပဲရှုခြင်းသလားတွေးဒါလေးပဲရှုခြင်းသလားရုံငံဖြစ်ဖြစ်ကြည့်လိုက်ပဲဟင် တွေးတာလည်းနှလုံးသွေးဆိုတဲ့ရုပ်စိုက်ပြီးတွေးရမှာတယ်နဲ့သူနှလုံးသွေးလှုပ်မှဒီတွေးတိကပေါ်လို့ရတာဟုတ်ကွဒီနှလုံးသွေးလှုပ်အောင်ဟောဘဝင်လေးဒီဒီဟူသောရုပ်ကအောက်ကနေပြီးတော့ပိတ်ပြီးပေးနေရတာမဟုတ်လားဟိုတူမိချုံမိလှုပ်နေရတာမဟုတ်လားအဲ့တော့ဘယ်နေရာကရှုရှုလှုပ်ရှားဖြစ်ပြတွေ့ရမှာတယ်နဲ့အဲ့တော့တို့ဒီမှာတော့မှတ်နေကြတိုင်းသို့နာဝါနဲ့လီနေတယ်မြတ်သူကတော့ပင်နေကမထငို့ရအဲ့တော့ဒါလေးရှုလိုက်တော့ဝင်တယ်ဟုတ်ကလားဝင်တယ်လို့နေတယ် ကပ်ပြီးတော့သုံးတနေတာလေးလေဟင်ထင်ရှားတဲ့ထင်ရှားအောင်ထွက်တယ်ဟုတ်ကလားဟိုကဒီအတုအာယုံလေးထင်ရှားလောက်အောင်တွန်းတင်ပေးလိုက်တယ်အဲ့တော့ဟင်ဟိုထွက်ဘယ်လိုနေသလဲကပ်ပြီးတော့ဒါလေးကြောက်ပြတ်မသွားအောင်သုံးတပေးနေရမှာထင်တယ်ဟဲ့အဲဒီလိုလေးသုံးတပေးနေလို့ပထမအေးဒီနွေဒီသူတို့ထင်တယ်ဟဲ့နောက်တော့အေးလှုပ်လှုပ်နွေလှုပ်လှုပ်ဟုတ်ကလားဟင်ဟုတ်လားတွေ့လာပြီမဟုတ်လားတွေ့တယ်နောက်ကိုတခါတည်း အဲ့ဒီအေးလှုပ်လှုပ်ပြီးပြင်ဝင်တော့ဘယ်လိုတာနာနမိတ်ကလေးထက်တော့ဘယ်လိုတာနာနမိတ်ကလေးငင်းကိုလာပြီထင်တယ်ဟိဟိသိကြောင်းတော်လည်းသူပြောင်းနေပြီးဟုတ်ကလားတန်တန်လည်းပြောင်းပြီးအယောင်လည်းပြောင်းပြီးဟုတ်ကလားသူဒီစိတ်ရဲ့ယောဂီတို့ရဲ့စိတ်ကို သူဟာပြနေတယ်ပြချက်ထင်တယ်ဟိဟိတို့ကာမလာမှာဆိုကာအလုံးလုံးတာကိုတိုင်ွက်ကပြနေတယ်ထင်တယ်ဟိဟုတ်ကလားအဲ့ဒါနဲ့အတူတူပဲယောဂီတို့ရှုပ်ခဲ့တဲ့ကဖြစ်ပေါ်နေတာဒီမိယောဂီတို့စိတ်နဲ့အတူတူပဲ ဟုတ်ကလားဟင်အဲ့ဒါလေးပေါ်နေလို့ဒါလေးကြီးတဲ့ဟိုစလိုက်မတာကြည့်နေရင်စိတ်ကလေးဟာအေးမလားဘူးလားကြီးမလားဘူးလားအဲ့ဒီခါကြရင်ကိုယ့်လုတ်ကလေးကိုနဲ့လူအာရသဘောကြတဲ့ပီတိဆိုတာပေါ်ရတာအဲဝိတနဲ့ဝိသရာအာကောင်းမှာကိုယ့်လုတ်ပေါ်ကိုနဲ့လူအာရသဘောကြတဲ့ပီတိဆိုတာပေါ်တယ်တို့မဟုတ်ရင်လေဟိုလင်းနေမရစီးပွားရှာလို့ဟိုရှာတော့ဖြစ်လာလို့ ကိုလိုတလို့ဖြစ်လာတဲ့အချိန်မှာတိရိကိရှာဖြစ်တယ်လို့ပဲဟုတ်ကလားဟိဟင်ဟုတ်ကလားတကယ်လို့များတာဒီဘွားကိုရှိရလဲရှားပေးသူကရှားပေးတယ်နောက်ကစူဆောင်သူကလည်းမစူဆောင်တတ်အဲနောက်ကစူဆောင်သူကစူဆောင်တတ်တယ်ဟုတ်ကလားရှိကရှားပေးသူကဟုတ်ကလားတွင်တွင်ရှားမပေးတဲ့အခါစီးပွားကတရေတရေကြကျွေးကလည်းတရေတရေတင်းအဲဒီခါကျရင်တော့နေကြောငါကြော လာသေးတယ်လေဟင်ကြွားထဲမှာလေကြွားထဲမှာပါကြွားထဲမှာညအတော့မကြအလို့ဟင်အတော့အတော့မကြအလို့နဲ့ခွန်ကြီးခွန်ငယ်နဲ့အဲ့ဒီအိမ်ကတိရိကေဟာပေါ့အေးတိရိကေဟာနဲ့ကြောင်းပြန်လာအောင်မယ်ခင်ဗျားတို့ဟင်အဲ့တော့ဒီလုတ်ွက်ကိုအဲ့လောက်ပေါ်လာမှဒီပီတိစိတ်ဆိုတာပေါ်တယ်ဟုတ်ကလားအေးမဲကြီးမဲဟုတ်ကလားအေးကြောင်းကြီးကြောင်းနဲ့ခင်ဗျားတို့ဘာလို့ ဟိုခေါင်းမောကတဲ့တင်းကြီးဖြန့်နေပြလိုက်ဟိုကြောမကတဲ့တင်းကြီးဖြန့်နေပြလိုက်အဲ့ဒါပီတိရဲ့တတိတွေပဲပီတိငါးမျိုးမှာအောက်ပိုင်းမှာအကြမ်းမပေါ်နိုင်လေဟုတ်ကလားဗျအဲ့တော့တို့ဒီကတော့လူကျင်တာတော့ကိုလုံးတဲ့အလုပ်ကလေးပေါ်ကိုနှစ်လိုအားရသဘောကျလာတာလေဟုတ်ကလားဟင်ဟိုကားနဲ့စီးပွားချလို့တစ်ဖြစ်ဖြစ်သွားတဲ့ပုဂ္ဂိုလ်ဒီကားလေးပေါ်ကိုယူသေးတယ်လို့ပဲထင်တယ်ဟိဟင်ကိုလုံးတဲ့အလုပ်ကလေးပေါ်ယူသေးတယ်လို့ဟုတ်ကလားနှစ်လိုအားရသဘောကျတယ်လို့အာကိုတယ်လို့ဟုတ်ကလားဗျ အဲ့တော့ဒီအလုပ်ကလေးပေါ်ကိုလှုပ်ချင်ကင်ရင်စိတ်နဲ့အာကိုလူစိတ်နဲ့နှစ်လူအားတာသဘောကျလာရင်ပီတိဖြစ်ပြီအဲပီတိဖြစ်တဲ့ယောဂီတယောက်ဟာမပေမပန်းချမ်းချမ်းသာသာအာမတော်ဘူးလားဒုက္ခဟောမဖြစ်နိုင်ဘူးလားအဲဒုက္ခဖြစ်တယ်လို့ပဲအဲမပင်ပမချမ်းသာနေတဲ့ယောဂီတယောက်ဟာတခုတည်းသောစိတ်ဟောမဖြစ်နိုင်ဘူးလားဧကဂရာလေးသာလို့ဟင်ဇံသွားအဲ့ဒီငါချက်ပြီးဆုံးရတယ်ဟင် ငါးငါးချက်မှာဝိတက်နဲ့ဝိသာရသာပါ၍ဟုတ်ကလားကြံတဲ့ဆန်နေမတက်သေးဘူးဆိုရင်တော့တပြက်စီယိုးနဲ့တပြက်ဆန္ဒရှိပြီးကြိုးတဲမထားတဲ့တပြက်ပဲအဲ့ဒါကိုလှဲလိုက်တယ်လို့နေတော့ဟင်တပြက်စီယိုးနဲ့တပြက်စီဆန္ဒရှိတဲ့တပြက်လှဲလိုက်တော့ဘယ်လိုနေတော့ဟင်အဲ့လှဲရတယ်ပဲထားပါဦးဟင်အပြုတ်ကြကုန်မှာဟုတ်ကလားဗျာ တို့ဟိုရွာတွေကတပြည့်စီတွေပြောတာဟင်ပြုတ်ကြတယ်မဟုတ်ဘူးလားဟင်တပြည့်စီရိုးနဲ့ဟိုတပြည့်ခံလေးလောက်သာရှိပြီလေဟင်ဒိုးကုံလည်းမပါဘူးအကွက်လည်းမပါဘူးဟုတ်ကလားဗျာအဆံလည်းဟိုလို့မထားဘူးဆိုရင်လေဟုတ်ကလားဟိဒီမှာလဲဝိတက်တစ်ခုတည်းနဲ့ဘယ်နဲ့တော့ဟိဟင်ဝိတာရကအားနေတယ်ဝိတက်ကြီးတယ်ဆိုရင်တော့တပြည့်စီလဲတာမဖြစ်နိုင်ဘူးဒုံးနေရနေတာပဲဖြစ်နိုင်တယ်ဟုတ်ကလားခုကတပြည့်လှဲလားတုံကြမ်းလား ဟင်ဘယ်လိုတော့ဗျာဒုရောင်ဟင်တိုင်းယောဂီတို့ဟိုနတ်တလူမှာဘာလုပ်ခဲ့လို့ဒုရောင်ဒုရောင်ဟုတ်ကလားဆောင်းဝင်ကားတယ်ပြောခဲ့ဗလားဟိုငါးချက်ပြီးမှဆောင်းလေငါးချက်မပြည့်ရင်ဒုရောင်ဟာဟုတ်ကလားဗျာအာဘောဘေတော့ဗျာဒီဆောင်လာပါတော့ဗျာ ဟုတ်ဗျာအေးနှစ်လကျော်မှလာမှာတဲ့အေးလာနှစ်လကျော်မှလာမှာတဲ့ဗျာမျောမျောမျောမျောလာလိမ့်မယ်ဟုတ်ကလားဗျာဟင်ဒါဇံဆိုတာဒါပြောတာအဲ့တော့ဒီဇံ၅ချက်ထဲမှာလည်းဘသူအရေးကြီးဆုံးလို့ဒီမှာတို့ဝိတ္တနဲ့ဝိသရာထင်တယ်ဟင်ဝင်တယ်ထွက်တယ်တွင်တွင်ထင်တယ်ငါလည်းတွင်တွင်ပေါ့ဘာလာလာတွင်တွင်ပေါ့ဟုတ်ကလားတွေးစိတ်ကိုလုံးဝမရဟုတ်ကလားတွေးစိတ်ကိုလုံးဝမရ ဟင်အဟောင်းလည်းပေါ်မတွေ့မီအောင်အတစ်လည်းဟိုဝင်ချမလာအောင်ပေါ့ဗျာဟုတ်ကလားတွင်းလုံးဟိုကလည်းဝင်ဘယ်လိုနေသလဲဖက်ဘယ်လိုနေသလဲကသုံးတာအားကလည်းဟိုကတွင်နေလို့ရင်ကိုလည်းတွင်နေလို့ရမှာပေါ့ဝိတကတွင်နေလို့နေပြီဥစ္စာဟုတ်ကလားဟိုဘက်တို့အတွေးကလည်းခမည်းတော်မလုပ်ရင်တော့လုံမှာပဲဟုတ်ကလားခမည်းတော်ကပါခမည်းတော်ကိုခမည်းတော်ပိုင်နေထင်လို့ညာတာကိလေသာကတော့ညာလိမ့်မယ်မထင်နဲ့ဟင် ကလေးတို့ကကလေးမို့ညာသလားညာပါဘူးလူကြီးကြတော့လူကြီးမို့ညာသလားညာပါဘူးအဖိုးအိုးဖွားအိုးမို့ညာသလားညာဘူးသူ့ရွယ်နဲ့သူတော့ကြည့်ပြီးခိုင်းမှာဟုတ်မယ်ဒီလိုဆိုယောဂီတော့ညာမှာပါဟိုးယောဂီမို့လည်းညာလိမ့်မှမတင်နဲ့ဆရာတော်ကြီးမို့လည်းညာလိမ့်မှမတင်နဲ့ဟုတ်ဗျာနင်းနဲ့ခိုင်းညာနင်းနဲ့ခိုင်းစားမှာဗျာဟင်ညမတတ်နိုင်လို့တော်ပြီးဗျာတတ်နိုင်ဘူးဗျာဆိုခိုးအိမ်မှာပါဒါတောင်သူကထိုင်တော့မယ်နဲ့ဖြစ်လာဒီကောင်တို့ခိုင်းမယ် တော့အောင်ဖိုင်တော့ဒီလေးလက်ဖြစ်မှာဒီကောင်နိုးမသိဆက်ခိုင်တယ်ဟင်တို့ပါလားကိုကိုကိုပိုင်နေထင်လို့ညားနေတာဟင်တို့မခိုင်သူခိုင်တာပေါ့မှာပေါ့ဟုတ်ကဲ့တို့ခိုင်မခိုင်ကိလေသာခိုင်တာဆွဲသိခိုင်တာဒုက္ခမဲဟုတ်ကလားဗျာအဲ့တော့တို့ကဒီဟိုဘက်ကကိလေသာဘက်ကဆွဲသိဘက်ကတွင်တွင်ကြီးဟိုမကြီးရွက်ကကြာနေရင်ဟုတ်ကဲ့ဒီကမဆိတ်ဘက်ကတပြက်ကလည်းတွင်တွင်ကြီးလဲရမယ်ဗျာ ဟုတ်ကလားကိုကတွန်းတွန်းတဖွားဝါနဲ့ကြာနေတာကြီးမကြတဲ့အချိန်ရှိသေးလားရှိပါဘူးအဲတပြက်ကလည်းတွန်းတွန်းလဲရမှာဗျတခါတလေညာဟိုမကြီးရသေးကဒဇာကြီးတပြင်းကြီးဖြစ်နေရင်ဘယ်ရောညာရောကိုစွန့်စွန့်နေကိုဘယ်ပြန်ညာပြန်ဟာအဲလဲရတာရှိသေးတယ်ထင်တယ်ဗျာဟုတ်ကလားဟင်မနိုင်တော့လို့တောထူနေရင်အဲ့လောက်တော့လဲရတယ်ဗျခုကတစ်ချက်လဲလားဘယ်ဘယ်ဆုံးလဲလားဟင်ဟုတ်ကလား ဟင်တပည့်ဆံကဒူဒူလားရှည်ရှည်လားဟုတ်ကလားဟင်ဒူဒူတပည့်ဒီလေဟုတ်ကလားလားအဲ့တော့အသွားနဲ့အတာဒီလိုတော့ဘုရားကလည်းကာမိဆန္ဒရှိရင်တော့ဂျာပါရလည်းလာမှထင်လေအဲလူသူလေးရှိရင်မခံကြည်လည်းဝင်မှာပဲဟုတ်ကလားဗျကိုဘက်ကလည်းနှစ်ဦးပဲဒီဘက်ကလည်းဝိတက်ရှိရင်ဝိသာရရှိရမယ်ဟုတ်ကလားဝိသာရနဲ့ဝိတက်ဒီဘက်ကလည်းဟိုခေါင်းဆောင်နှစ်ဦးပဲကိုဘက်ကလည်းခေါင်းဆောင်နှစ်ဦးပဲဗျဟုတ်ကလားဗျအဲဒီမှာ တို့ထုတ်စီးတိုးတာတော့တွေ့ဘူးဟေးဟိုဘက်ငါးယောက်ဒီဘက်ငါးယောက်တွေ့ဘူးလားဟာတွေ့ဘူးတယ်အဲ့တော့ဟိုဘက်ကလည်းငါးယောက်ခေါင်းဆောင်ကနေ1 2 3 4 5ထင်လေဒီဘက်ကလည်းဒီတိုင်းနဲ့1 2 3 4 5ပဲလားဟုတ်ကလားတို့ဘက်ကနေပြောဝိတက်ဇံဘက်ကနေပြောရင်ဝိတက်ကသူကကြံကြီးဖန်ရှိတဲ့ပုဂ္ဂိုလ်ထင်တယ်ဟဲ့အဲ့တော့သူ့ကိုတားမဲ့ပုဂ္ဂိုလ်ကထိနာမိတာနဲ့တားမှာနော်ထိုင်မြန်ပြင်းမှုနဲ့မှဒီဝိတက်ကိုအချိန်တတ်ဖို့ရတယ်ထိုင်မြန်ပြင်းမှုတစ်ခုပဲရှိတယ် ကျန်တဲ့လက္ခဏာဒီကုတ္တကိုသွားတတ်လို့မရဘူးဟင်စိတ်မပါလက်မပါမှုထိုင်မှန်ပြီးမှုထိနာမိတာနဲ့ဝိတ္တဟာဆန့်ကျင်ဘက်ခဏတော့ဟုတ်ဗျာဟိုမှာဟိုထုတ်သီးတော့တော့လဲဟိုတယောက်နဲ့တယောက်ဟိုစီးမှာဟိုစီးဟိုတိုးသူနဲ့စီးသူအဲ့ဒီတိုင်းပဲဟုတ်ဗျာဟင်ပြီးတော့ဝိသရာဆိုတဲ့ကတ်သုံးတာမှုနဲ့ကတ်သုံးတာမှုကကွာမတော်အောင်တယ်ဟဲ့ဟိုဘက်ကအတားဘက်ကဝိသိကိစ္စ ဒုရသိတ်လေအဲဒုရသိတ်ရှိရင်ကတ်လို့ရပါဦးမလားဟဲ့သုကနမတိကတ်လို့မရဘူးအဲအဲ့ဒါခဏဟိုဟိုဘက်ကဒီဝိသရာကိုတာဝန်ယူတာမှာဝိသိကိစ္စဒုရသိတ်တဘောပေါက်လားသူ့ဒါနဲ့သူသွားလေဟင်ပြီးတော့တို့ဒီဘက်ကနှစ်ကိုကိုလုတ်ကလေးပေါ်နှစ်လိုအာရဖိကပီတိထင်ဟဲ့ဟိုဘက်ကသူ့ရဖန်ရင်ပဲဇာပါရဟုတ်ကလားဇာမာရဆိုရင်နှလုံးမသာသိဖြစ်နေရင်ဒီပီတိတက်ကဘယ်လိုလုပ်ပေါ်ပါလဲတော့ အဲ့တော့ပီတိစိတ်ကိုဟို တားဖို့စီးဖို့နိုင်နေနဲ့အားကောင်းတဲ့သူကြည့်ရင်ဇာပါရခင်ဗျားတို့အဲ့ဒီဇာပါရစိတ်ရှိနေသမျှဘယ်တော့မှပီတိမတက်နိုင်ဘူးအဲ့ဒါတားထားတာသူဒါနဲ့သူမှတ်ခဲ့ခင်ဗျားတို့ဟုတ်ကလားပြီးတော့ဒီဒုက္ခသွားဟိုမပင်မပန်းချမ်းချမ်းပါပါထင်တယ်ဟဲ့အဲ့ဒီမပင်မပန်းချမ်းချမ်းပါပါလေးပဲသူ့ကိုတားနိုင်ဖိနိုင်တဲ့အားရှိတာဒီဥဒိတပုဂ္ဂိုလ်ဆိုတော့ပြန်သိမ့်တဲ့ပူစိတ် အဲ့ကြမ်းသိမ့်နဲ့ပူစိတ်ဖြစ်နေတယ်များခင်ဗျားတို့ဘယ်လိုလုပ်ပင်မပင်ပပန်းချမ်းချမ်းသာသာဖြစ်နိုင်ပါ့မလို့အဲ့တော့မပင်မပန်းချမ်းချမ်းသာသာမဖြစ်နိုင်တာပြီပူစိတ်နဲ့ကြမ်းစိတ်ခင်ဗျားတို့တားနေတယ်ဟုတ်ကလားပြုဟင်ခင်ဗျားတို့ကမဟိုတက်တက်တာတာလေးနဲ့မပင်မပန်းချမ်းချမ်းသာသာသူသူဝင်နာဝင်တယ်လို့သူထွက်တာထွက်တယ်လို့အလိုက်တင်လေးမှတ်လို့မရတာဘသူကြောင့်တုံးဟင်ကြမ်းစိတ်နဲ့ပူစိတ်ဒီနှစ်ခုကြောင့်တတူတာနဲ့သူသွားပဲဟုတ်ကလားဗျာ အဲ့တော့ကျွတ်တို့ဒီမှာတခုဒီရောစိတ်ဆိုတာဧကကရာထင်တယ်ဟိအဲ့ဒီဟာတခုဒီရောဆိုတာဧကကရာဟိုဘက်ကဒီတခုဒီရောစိတ်မဖြစ်အောင်တားဖို့ကလိုချင်စိတ်ကာမိဆန္ဒခေါင်းဆောင်ကတောင်းတားလိမ့်မယ်တို့ဟုတ်ကလားဟင်တို့လေတင်စကြီးရှိနေရင်ဘယ်လိုလုပ်တည်လို့ရမှာတော့အဲဟိုကဒါနဲ့အားမရဟိုဆက်ဆက်ဒီဆက်ဆက်နဲ့တို့ကလိုက်မှထင်တယ်ဟိဟင်ရှုွယ်တဲ့တွေ့နေတာလေးဆိုရင်ဟိုဒီတဲ့ကကောင်းနိုးနိုးကောင်းနိုးနိုးရှေ့ညတမျိုးတွေ့နိုးနိုးတွေ့နိုးနိုးနဲ့ ဟင်ကမိတ်ဌာနကဟင်ဒီဒီသိမဖြစ်အောင်တခုတည်းသောစိတ်မဖြစ်အောင်သူကတောင်းယူတားလိုက်နေဟင်အဲ့ဒီယောဂီတယောက်ဘယ်လိုလုပ်သွားနိုင်မှာမလားဟဲ့ဟင်ဟိုတို့ထုတ်စီတို့ဆိုရင်တော့ဟိုဘက်ကတယောက်တယောက်ချင်းနဲ့လှုပ်လို့တခုပဲမိလိုက်ပေါ်ဟဲ့ဟုတ်ကလားဆိုပါတော့ဗျာဒီဘက်ကတိုးနေတဲ့ဟာခေါင်းဆောင်ကဝစ်တက်ထင်ဟိဟိုဘက်ကထိုင်းမင်းကြီးမှုတခုကပဲပုံမိသွားပါဦးဟင်ပုံမိသွားရင်ဘယ်လိုလုပ်ဒီဘက်က ဟဲ့မတို့မတို့နိုင်ဘူးရှုံးသွားတာထင်တယ်ဟင်ဟင်တယောက်ကိုပုံမိရင်ရှုံးသွားတာမဟုတ်လားအဲ့တော့ချင်းမမိတာကဝိတက်ကိုပဲပုံမိပုံမိဟုတ်ကလားအဲဝိကိကိစ္စကဟိုတို့ဝိသရာကိုပဲပုံမိပုံမိဟုတ်ကလားဗျာญาပါရနှလုံးမသားမှုကပီတိကိုပဲပုံမိပုံမိငါးခုတစ်ခုခုပုံမိရင်တသိန်းလုံးရှုံးတာထင်တယ်ဟိရှုံးလို့ရှိရင်တော့အသွာသမားဒီအတားနေရကနေ၍ဟုတ်ကလား အတားသမားကအသွားဖြစ်နေသွားရောအိမ်ရောက်အောင်ဟုတ်ဗျာအဲ့ဒါကြခင်ဗျားတို့ခံစစ်ဖြစ်တော့မှထင်တယ်ဟုတ်ကလားဟိုမာဖီမာတော့ကပြောတာပေါ့ပါတော့ဟိုကိုလောက်တာကိုမှယောဂီဟင်အဲ့တော့ယဟန်တော်တပါးမှခိုင်းတော့အင်းသူကလည်းဟိုသာမန်ခံနေတော့တရားကမရဘူးဟဲ့မတက်ဘူးဟဲ့အဲ့တော့သူစိတ်ကောင်ဗျာပါတာဖြစ်ပြီထင်တယ် ပီတိရောဖြစ်ပါဦးမလားအဲဒုက္ခရောဖြစ်ပါဦးမလားဧကကရောဖြစ်ပါဦးမလားအဲ့တော့ပြန်မြင်စိတ်ပေါ်လာတယ်အဲဟုတ်ဗျာဒီဒီဒီကာမိသနာကဟိုဘက်ကဟိုဟိုဘက်ကအပွားဖြစ်သွားပြီထင်တယ်အဲဒီဘက်ကပတိပဲနဲ့ဟိုဒုဘက်ကအတားပြန်လို့ရမှာထင်တယ်အဲ့တော့ပြန်မြင်နေပြန်မြင်နေပြန်မြင်နေဆိုတော့ စိတ်ကကိုနောက်ထုတ်မသွားဘဲနဲ့အေးရလိတ်ချင်တဲ့ဘက်ရောက်သွားအဲ့တော့အေးရလိတ်ချင်တယ်လိတ်ချင်တယ်အဲ့တော့လိတ်တယ်လိတ်တယ်ဒါပြီးထားမြင်တယ်ထားတယ်ထွက်ချင်တယ်ထွက်တယ်အဲ့တော့ဘယ်လိုပြောဟင်တော်ဒီအသွားတွေတော့အတားအကောင်းလာရဲ့အတားကသူထအသွားပြလိမ့်တယ်ခရာတွေတော့ပုဂ္ဂလာပြအေးအသွားနဲ့ဒါဆိုတဲ့သံနေနိဝရဏဆိုတာဒါပြောတာ အဲ့ဒါစာတဲမထင်ဘူးကြွားတို့ယောဂီတွေကိုယ်တိုင်ခုလုတ်ထဲထဲမှာအဲ့နှစ်ခုရှိတယ်ဟင်ဟင်အဲဒါတို့အလုတ်လုတ်တဲ့နေရာမှာအသားရဲ့အကြောင်းကိုယောဂီတို့သဘောပေါက်နေမှဟောဒါငါအသားတာပဲဒါငါအသားတာပဲဆိုယောဂီတို့ကြော်လို့ရမယ်အေးကဲမှာသာဆို